အခန်းကြီး9အငယ်1မှ9ထိုတို့ရှောလမုန်သည်ပထနာပြု၍ပြီးသောအခါကောင်းကင်ကမိကြ၍မိရှုရရစ်အဆရှိသောရစ်မျိုးကိုလောင်သည်ဖြင့်အိမ်တော်သည်သာရဖျား၏ဘုံတော်နှင့်ပြည့်၏သာရဖျား၏အိမ်တော်သည်ဘုံတော်နှင့်ပြည့်သောကြောင့်ယေဘရဟိတ်တို့သည်သာရဖျား၏အိမ်တော်တဲသို့မဝင်နိုင်ကြထိုတို့မိကြ၍သာရဖျား၏ဘုံတော်သည် အိမ်တော်ပေါ်မှာတက်ရောက်သည်ကိုဣသရေလအမျိုးသားအပေါင်းတို့သည်မြင်လျှင်၊ကျောက်ခင်းအရပ်၌မြေပေါ်မှာဦးချပြပ်ဝပ်လျက်ကောင်းမြတ်တော်မူသည်၊ကရုဏာတော်အစဉ်အမြဲတည်သည်ဟုထာဝရဘုရားကိုကိုးကွယ်၍ဂုဏ်တော်ကိုချီးမွမ်းကြ၏။ထိုအခါရှောလမုန်မင်းကြီးနှင့်တကွလူအပေါင်းတို့သည်ထာဝရဘုရားရှေ့တော်၌ယဇ်ပူဇော်ကြ၏။နွားနှစ်သောင်းနှစ်ထောင်၊ သူတသိန်းနှစ်သောင်းတို့ကိုရစ်ပူဇော်သဖြင့်ဘုရားသခင်အိမ်တော်ကိုအနုမောဒနာပြုကြ၏ယေပရောဟိတ်တို့သည်မိမိတို့အမှုကိုဆောင်ရွက်ကြ၏လေဝိသားတို့သည်သာရဘုရား၏ဂုဏတော်အစဉ်မြဲတည်သောကြောင့်သာရဘုရား၏ဂုဏ်တော်ကိုချီးမွမ်းစရာဖို့ဒါဝိမင်းကြီးစီရင်သော တူရိယာမျိုးကိုတိမုတ်လျက်ဒါဝိ၏ဆာလံတီချင်းကိုဆိုကြ၏ယေဘရဟိတ်တို့သည်လည်းတဘိုးမှုတ်၍ဣဒရေလအမျိုးသားအပေါင်းတို့သည် မတ်တနေကြ၏ရှောလမုန်သည်လည်းသာရဘုရား၏အိမ်တော်ရှိမှရှိသောတတိုင်းအတွင်းရက်ကိုတန့်ရှင်းစေ၍ထိုအရ၌မိရှုရရစ်နှင့် မိတ္တဟာယရစ်ကောင်စီဥကို ပူဇော်၏အကြောင်းမူကားအရင်လုတ်သောခြေဝံရစ်ပလင်သည်မိရှုရရစ်ဘောဇင်ပူဇော်တကာရစ်ကောင်စီဥကို မခံလောက်အငယ်ရှိမှ30 ထိုအခါရှောလမုန်သည်အလွန်များစွာသော ပရိသတ်တည်းဟူသော ဟာမတ်မြို့ဝင်ဝမှစ၍အဲဂုတ္တုမြစ်တိုင်အောင်အနှံ့အပြားအရပ်ရပ်ကလာကြသောဣသရေလအမျိုးသားအပေါင်းတို့နှင့်တကွခုနစ်ရက်ပတ်လုံးပွဲခံတော်မူ၏။အဋ္ဌမနေ့ရက်၌ဓမ္မစည်းဝေးခြင်းကိုပြုကြ၏။ခုနစ်ရက်ပတ်လုံးယဇ်ပလ္လင်ကိုအနုမောဒနာပြုပြီးမှ၊နောက်တဖန်ခုနစ်ရက်ပတ်လုံးပွဲခံကြ၏။ထာဝရဘုရားသည်ဒါဝိဒ်နှင့် ရှောလမုန်မှစသောမိမိလူဣသရေလအမျိုးသားတို့၌ပြုတော်မူသမျှသောကျေးဇူးတော်ကြောင့်ဝမ်းမြောက်ရွှင်လန်းလျက်၊လူများတို့သည်မိမိတို့နေရာသို့ ပြန်သွားကြမည်အကြောင်းသတ္တမလနှစ်ဆယ်သုံးရက်နေ့တွင်လွှတ်လိုက်တော်မူ၏။11ရှောလမုန်သည်ဗိမာန်တော်နှင့်နန်းတော်ကိုလက်စသတ်၍ဗိမာန်တော်နှင့်နန်းတော်၌လုပ်ဆောင်မည်ဟုကြံစည်လေသမျှသောအကြံသည် အထမြောက်သောအခါဒါဝရဘုရားသည်ညအချိန်တွင်ထင်ရှားတော်မူလျက်တင်ပြုသောပတနာစကားကိုငါကြားပြီးဤအရဌာနကို ရစ်ပူဇော်ရာအိမ်ဖြစ်စေခြင်းငှာကိုအဖို့ငါရွေးယူပြီးမိုးမရွာစေခြင်းဟံငါသည်မိုးခေါင်စေတော်၎င်းဂျိုင်းတို့သည်မြေအတိနံကိုကိုက်စားစေခြင်းဟံငါမှားထားတော်၎င်းငါလူတို့၌ကာလနာကိုဆေလွတ်တော်၎င်းငါနာမဖြင့်သမုတ်တော် ငါလူတို့သည်ကိုယ်ကိုနှိမ့်ချသဖြင့်ငါမျက်နာကိုရှာလျက်ဆုတောင်းပတနာပြု၍အာဓမလမ်းကိုလွှဲရှောင်လျင်ငါသည်ကောင်းကင်ဘုံ၌နားထောင်မည်သူတို့အပြစ်ကိုဖြေ၍သူတို့ပြည်ကိုချမ်းသာပေးမည်ငါကြည့်ရှုမည်ဤအရဌာန၌ဆုတောင်းသောစကားကိုငါနားထောင်မည်ငါနာမသည်အစဉ်တည်၍ငါမျက်စိနှင့်ငါနှလုံးအစဉ်ဆွဲလန်းเสียဖို့ဤအိမ်ကိုငါရွေးချယ်၍ တန့်ရှင်းစေပြီ။တင်ဒီငါမှားထားသမျှကိုပြု၍ငါစီရင်ထုံးဖွဲ့ချက်တို့ကိုစောင့်ရှောက်ခြင်းကတင့်အဖဒါဝိကဲ့သို့ငါရှိမှကျင့်နေလျင်ဤဒေလနိုင်ငံကိုအုပ်ဆိုးရသောတင်ဤအမျိုးမင်းယိုမပြတ်ရဟုတင့်အဖဒါဝိနှင့်ငါပရိညင်ဖွဲ့သည့်အတိုင်းတင်ထံရသောယာဇပလင်ကိုအစဉ်ငါတီးစေမည် သို့မဟုတ်တင်တို့သည်လမ်းလွှဲ၍ငါမှားထားသောစီရင်ထုံးဖွဲ့ချက်တို့ကိုစွန့်ပယ်သဖြင့်အခြားတစ်ပါးသောဖျားထံသို့တွား၍ဝိပုကိုးွယ်လင်ငါပေးသောပြည်မှ သူတို့ကိုအမြစ်နှင့်တကွငါနှုတ်ပစ်မည်။ငါနာမအဖို့ငါတန်ရှင်းစေသောဤအိမ်တော်ကိုငါမျက်မှောက်မှပယ်ရှားမည်။တပန်းအမျိုးသားတို့တွင်ပုံခန်းရာကဲ့ရဲ့ရာဖြစ်စေမည်။အယက်မြင့်သောဤအိမ်တော်ကိုလည်းလမ်း၌လျှောက်သွားသောသူအပေါင်းတို့သည်အံ့ဩ၍ဒါဝရဖျားသည်ဤပြည်နှင့်ဤအိမ်ကိုအဘယ်ကြောင့်ဤသို့ပြုတော်မူသနည်းဟုတယောက်မေးမြန်းသောတယောက်က သူတို့ဤဘူဘေးများကိုအေဂရုပြည်မှနှုတ်ဆောင်သောဘုရားသခင်သာရဘုရားကို သူတို့သည်စွန့်၍အခြားတစ်ပါးသောဘုရားကိုမှီဝဲလျက်ဝတ်ပြုကိုးကွယ်ကြသောကြောင့်ဤအမှုအလုံးစုံကိုရောက်စေတော်မူကြောင်းကိုပြန်ပြောလိမ့်မည်ဟုမိန့်တော်မူ၏